တရားနာတော့နေ့ကရောက်ခဲ့တဲ့ဓမ္မဆက်ကြတော့လေးနော်ဒီနေ့နှုတ်လေးလည်းပေးထားစရိယာလေးလည်းနည်းနည်းကြည့်ရသော်ဘုရားကတရားတော်တွေကိုကိုယ်တိုင်ကိုယ်ကြအမှန်တိုင်းသိဖို့တန်ဘောဓာယကိုယ်ပိုင်ဉာဏ်နဲ့သိအောင်အထောက်ဖို့ အဲ့ဒါတွေကဗာလဲဆိုအမှန်တရားတွေပေါ့လေအမှန်တရားတွေအမှန်တိုင်းသိမြောက်ကြိုးစားထုတ်ရမယ်ဒီကတော့သစ္စာလေးပါးတရားပါပဲအဲ့ဒီသစ္စာလေးပါးတရားမှန်တိုင်းသိအောင်အထောက်ကိုယ်တိုင်ကိုယ်ကြသိမြောက်အထောက်ဖို့တံဘောဓာယဒီလိုဟောခဲ့တယ်ပေါ့အဲ့ဒီအမှန်တရားတိုင်းမှာအမှန်တရားတိုင်းမှာသိမြင်ဖို့ဆိုတာအမှန်တရားတစ်ခုစီမှာ နာယူသည့်သစ္စာဉာဏ်ခေါ်တယ်ဉာဏ်၃ပါးဓမ္မစကြာနာရင်တော့ဒီဉာဏ်၃ပါးလည်းသိရတော့မလို့အတော်အဆုံးသစ္စာဉာဏ်နာယူလေ့လာသိတဲ့သဘောဒုက္ခသစ္စာဖြစ်ဖြစ်သမုဒယသစ္စာဖြစ်ပရမသစ္စာဉာဏ်နဲ့နာယူလေ့လာတဲ့အတိမျိုးသိအောင်လုပ်ရနောက်အဲ့ရနဲ့တဆင့်တက်ပြီးနာယူသိယုံလေ့လာယုံနဲ့လေ့လာသိယုံနာယူသိယုံနဲ့မလုံလောက်ဘူးเนาะဘုန်းကြီးတို့ဘုန်းကြီးတွေပါဝင်ပေါ့ နောက်တစ်ခုပါလဲကိစ္စညာတကယ်ကြင့်ကြံအထုတ်တဲ့အထီလောက်အခုလိုပေါ့တရားထုတ်တာအဲ့တော့ကိစ္စညာကိုကြင့်ကြံကြင့်သုံးသည့်ခေါ်တယ်နာယူသည့်ကို အတူချုပ်မှတ်ထားမယ်သစ္စာညာကျင့်သုံးလို့သိသွားတာမျိုးကို ကိစ္စညာနော်အခုလိုဘုန်းကြီးတို့နာယူတယ်လေ့လာတယ်အဲ့လိုမျိုးသိတာမျိုးကိုဘာခေါ်လဲသစ္စာညာတကယ်ကိုကျင့်ကြအထုတ်လို့သိတာမျိုးကိုကိစ္စညာ အဲဒီဝိပဿနာဉာဏ်နဲ့ဆင်စင်တက်နောက်ဆုံးတော့မဉ္ဇဏ်ဖုန်ဉဏ်ရမဉ္ဇဏ်ဖုန်ဉဏ်ရပြီးဘာလာလဲဆိုတော့ပစ္စခဏဉာဏ်လာတယ်ဗျပစ္စခဏဉာဏ်ကိုကတဉာဏ်ခေါ်တယ်အဲ့ဒါကိုဆုံးဖြတ်ပြီးဩငါဘာမဲ့ရသွားပြီငါဘာဖို့ရသွားပြီငါမှာဘာကိလေသာတွေပဲကြံတော့တယ်ငါမှာဘာကိလေသာတော့ပယ်သွားပြီနိဗ္ဗာန်ကိုလည်းမြင်ရတော့အဲ့တော့ကတဉာဏ်လို့ခေါ်တယ် အဲ့တော့အမှန်တရားတစ်ခုတစ်ခုမှာမေဃသစ္စာဒုက္ခသစ္စာဖြစ်ဖြစ်သမုဒယသစ္စာနိရောဓသစ္စာမေဃဘယ်သစ္စာမဆိုဒီ၃မျိုးနဲ့အစဉ်၃စဉ်လုံးပြည့်စုံသိရမယ်ဒါလေးမှတ်ထားမယ်နော် ပြန်ပြောမယ်ဒါရေးကြည့်လို့ဘုန်းကြီးတို့အမှန်တရားတွေသိဖို့အတွက်အမှန်တရားသစ္စာ၄ပါးတရားကိုခေါ်တယ်အမှန်တရားတွေသိဖို့အတွက်အမှန်တရားသိတဲ့အခါမှာကိုယ်တိုင် ကိုယ်ပိုင်ညာနဲ့သိဖို့ရည်ကြီးတယ်နော်တံဘောဓာယကိုယ်ပိုင်ညာနဲ့ထုတ်ထွင်းပြီးသိရအဲ့ဒီအမှန်တရားတွေကနံပါတ်1ဒုက္ခသစ္စာဆင်းရဲတဲ့အမှန်တရားနံပါတ်2ကသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနံပါတ်3និရောဓသစ္စာဆင်းရဲချုပ်ငြိမ်းရာအမှန်တရားနံပါတ်4ကမဂ္ဂသစ္စာဆင်းရဲငြိမ်းရာရောက်ကြောင်းအကျင့်တရားပေါ့ အလုံး၄မျိုးရှိတယ်နော်အဲ့ဒီသစ္စာ၄မျိုးအမှန်တရား၄မျိုးဒါကိုသိဖို့ရည်ကြည်တယ်အဲ့လိုသိအောင်ဒီလို အမှန်တရားတွေကိုအမှန်တိုင်းကိုယ်ပိုင်ဉာဏ်နဲ့သိအောင်အမှန်ကိုအမှန်တိုင်းသိမြင်တယ်ဆိုရင်သိမြင်ခြင်းတယ်ဆိုရင်ဒီအမှန်တရားတစ်ခုစီအတွက်ခုနပြောတယ်နာယူလေးလာတဲ့အသိဉာဏ်ဖြစ်ဖို့ရည်ကြည်တယ်ဒါသစ္စာဉာဏ်ခေါ်တယ်နာယူလေးလာပြီးတော့ နာယူလေးလာထားမှာဘုန်းကြီးတို့အမှန်တိုင်းကျင့်လို့လွယ်တာပေါ့မမှန်ကန်ကန်ကျင့်ဖို့လွယ်တာပေါ့အဲ့လိုတကယ်ကျင့်သုံးနိုင်ပြီခုလိုတရားတွေအားထုတ်ကြပြီဆိုဒါကိစ္စညာဒီကိစ္စညာနဲ့ကျင့်သုံးသိသွားအောင်အားထုတ်အောင်နော်အားထုတ်ုံနဲ့မလုံတော့ဘူးဝိပဿနာညာနဲ့ဆင်ဆင်တက်သွားမယ်တက်အောင်လည်းအားထုတ်စေခြင်းနဲ့နော်ဒါမှဘုန်းကြီးတို့အကျိုးရှိတယ် အာအဲ့ဒါအထုတ်နေရလဲတနေ့လာလဲတပတ်လာဟိုတရားစခန်းတစ်ခါလာလဲဒါပဲဒါပဲတနေ့လာလဲဒါပဲဒါမျိုးဖြစ်နေတော့ဒါကျင့်သုံးသည့်အစဉ်မျိုးမရောက်သေးဘူးကျင့်တယ်ပဲပြောရမှာကိုကကျင့်ပြီးတော့အသိဉာဏ်นี่ဖြစ်သွားတာမျိုးဒါကိုကိစ္စဉာဏ်လို့ခေါ်တယ်ကိစ္စကာယီလုံးဤတင်စာလုံးနှလုံးစင်မကိစ္စဉာဏ် အဲဝိပဿနာဉာဏ်နေဆင်ကျင်တဲ့နောက်မဲ့ညာဖုန်ညာရမဲ့ညာဖုန်ညာနောက်ကပိဿကနာဉာဏ်တန်းလာဒါကြောင့်ဒီပိဿကနာဉာဏ်ဖြစ်ကိုဖြစ်ရမယ်ချုပ်ပုဂ္ဂိုလ်ရမဖြစ်တာလည်းရဖြစ်တာလည်းရှိတယ်မဖြစ်တာဖြစ်တယ်ဆိုတော့ကိလေသာပယ်နိုင်တဲ့ချိန်ကာလမျိုးမှာတချို့ကသိတာလည်းရှိမသိတာလည်းရှိဒါကိုပြောတယ်အဲ့မှာအကုန်လုံးလုံးချသွားတယ်မဲ့ညာဖုန်ညာရပြီးတော့ပိဿကနာဉာဏ်မဖြစ်ဘူးမဖြစ်တာလည်းရဖြစ်တယ်အဲ့လိုလုံးပြောတာအဲ့လိုပြောတာမဟုတ်ဘူးနော် မညာဖုန်ညာရပြီးတဘာဝအရာကဖြစ်တယ်ပစ္စကနာညာအဲ့ဒီပစ္စကနာညာနဲ့ကိုယ်ဗာမဲရပြီဆိုတော့လဲဆင်ញင်လို့ရတယ်ဗာဖို့ရပြီဆိုတော့လဲဆင်ញင်လို့ရတယ်အခုကလည်းအတူတူပဲဒီမှာတော့ဒီဓမ္မစကြာသုံးပါကြအဲ့တော့ကိစ္စညာလို့သုံးပါဟုတ်ကတညာလို့သုံးပါတယ်ခါလေးပြန်မှတ်တာမနော်ဒါတရားနိုင်ဒီဓမ္မစကြာသုံးရဲ့အနှစ်ချုပ်လို့လဲဓမ္မဒီတရားဒါလေးလည်းပါတယ် ဒီဟာတွေပထမဆုံးမလို့မလားနာယူတိဒါကိုဘုန်းကြီးတို့ပရိယပရိပပရိဝေဒဒါလိုတိုင်းကြားဖို့တဲ့အဲ့ဒီအစဉ်တိုင်းနဲ့တွဲမှတ်လို့ရတယ်ပထမပရိယသင်ယူရတာပဲဘုန်းကြီးလေးတွေခုကိုလိုလေးတွေငငယ်ရွယ်နဲ့ဖရာဝတရားတွေသင်ယူနေရတဲ့အပိုင်းခုဘုန်းကြီးတို့သင်္นานသူသင်္นานသားတွေဂျာဒီဆရာတော်တွေလို့တန်ခါတွေလို့အကြာကြီးမသင်နိုင်ဘူးလေအချိန်ပိုင်းကိုကျင့်ကြအထုတ်တဲ့တရားတွေသိဖို့အရေးကြီးတယ် အကုန်လုံးဖရာတရားတွေအကုန်လုံးသိစရာမလိုကျင့်တဲ့တရားတွေနဲ့ပတ်သက်ပြီးတော့သိရအောင်မေတ္တာကျင့်တယ်ဆိုမေတ္တာမေတ္တာဘာဝနာဆိုမေတ္တာဘာဝနာအကြောင်းသိရမယ်ဖရာကုံတော်ပွားတယ်ဖရာကုံတော်ပွားတယ်အကြောင်းသိရမယ်ဒါမျိုးပေါ့ဒါပရိယတ်ဒီအတိခေါ်တယ်ဒုတိယကြပရိပတ်သိပြီးကျင့်ဖို့ဒီကနေ့ဘုန်းကြီးတို့ဘုန်းကြီးပါအောင်ပေါ့နော်သင်ကြတယ်လေးလာတယ်ဆိုတော့ကျင့်ဖို့ဗျမကျင့်မဲနဲ့တော့ဘာမှမထူးကျင့်မှဒီ အသိဉာဏ်တွေကဖြစ်လာမယ်ကျင့်တဲ့အသိတွေပေါ့ရုပ်တဘာဝနာမ်တဘာဝတွေသိလာမယ်ကြောင်းရုပ်တဘာဝတွေသိလာမယ်အဲ့လိုအဲ့လိုဝိပဿနာဉာဏ်တွေဆင်းဆင်းတက်သွားတာမျိုးသိတာမျိုးဖြစ်အပရိပတ်ပရိပတ်ကျင့်တာ ਨੇ ခုနပရိပရိယနဲ့ကိစ္စသစ္စာဉာဏ်နဲ့တူတယ်ပရိပတ်နဲ့ကိစ္စဉာဏ်နဲ့တူတယ်ပရိဝေဒနဲ့ခုနကတဉာဏ်နဲ့တူပရိဝေဒမညာဖုန်ဉာဏ်တွေပစ္စုကနာဉာဏ်တွေရသွားတယ်အဲကြတော့ အဲ့ဒါကိုကတညာခေါ်တယ်ကတညာဆိုတာပြည့်စုံနာညာရတော့ငါဘာမဲ့ရတော့ဘာဖို့ရကိုယ့်ကိုသိတယ်ဆုံးဖြတ်သိတယ်နော်အတိညာနဲ့သိလိုက်တာအဲ့ဒါမျိုးဖြစ်အောင်ကျင့်ရမယ်ဒါဟောသွားတယ်အဲ့ဒီထဲမှာမှတခါပထမဆုံးသစ္စာလေးပါသိရမယ်အမှန်တရားကိုသိရမယ်လို့ဘုရားမိန့်ခဲ့ဘုရားမိန့်ခဲ့တဲ့တိုင်မှာပထမဆုံးသုဒ္ဓမြဉ္ဉံသို့မဟုတ်ခုနက ပရိပတိပရိပရိယတိပေါ့နာယုတိသစ္စာညာနဲ့သိဖို့အတွက်ဒီမှာဒုက္ခသစ္စာကိုစပြီးတော့ဟောတာနော်ဒုက္ခသစ္စာကိုဆင်းရဲတဲ့အမှန်တရားကိုစဟောတာဆင်းရဲအမှန်တရားမှာဘုန်းကြီးမနေ့တုန်းကပြောခဲ့ပါတယ်ပါဠိတော်လေးနဲ့ပတ်သက်ပြီးတော့ဒီဘုန်းကြီးတို့ဗမာမှာရှိတဲ့ပါဠိတော်တစ်မျိုးနော်တကယ်မူရင်း ဖွင့်ထားတဲ့ပိုင်းဒီရှိတာတမျိုးပေါ့အဲ့လိုကွာချက်တွေရှိနေလို့မနေ့ဒီနေ့နှုတ်ထုတ်ပေးထားတယ်နော်ကိုကြီးရအဲ့ဒါလေးတင်စမ်းမအောင်ပြစမ်းမအောင်အဲ့မှာဒုက္ခသစ္စာဆိုတော့ဘုန်းကြီးတို့မနေ့ကပြောခဲ့ပါပြီးတော့မှဝေဘင်းအဖွဲ့မှာဒီမှာဒီပါဠိလေးကိုယ့်အကောင်နှုတ်ထုတ်တာဒါဒုက္ခသစ္စာနေရာမှာအဲ့ဒီနေရာမှာအစားထိုးလို့ရတယ် ခါတိုင်းရှိတာတော့ဘုန်းကြီးတို့ဣဒံခောပါဏဘေကွေဒုက္ခရိယသစ္ဆံဇာတိပိဒုက္ခဇရာပိဒုက္ခဖြာတိပိဒုက္ခဒါအရင်မူဟောင်းတိုင်းပဲမရဏမိဒုက္ခအဲ့ဒီဖြာတိပိဒုက္ခနေရာမှာနောကဘာတိုးလာလဲဆိုတောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခဒါလေးတိုးလာဒါလေးကတေချောဘောဖြစ်နာပဲလေဘုန်းကြီးတို့သူ့ရဲ့တဘာဝရဟုတ်လားမွေးလာရင်ပူတာတို့ ယောဂဖြစ်တာတို့ဆင်းရဲတာထားပါတော့အိုတာတို့သေတာတို့ဒီဒုက္ခကြုံပါပဲအဲ့ဒီမအိုခင်မနာခင်အိုတော့လည်းကြုံပါပဲမအိုခင်မနာခင်လည်းကြုံတာတော့ကဆိုရင်စရာတွေကြုံတာပဲလေလူတိုင်းပူဆွေးစရာတွေငိုကြွေးစရာတွေတော့ကဆိုရင်ပူဆွေးငိုကြွေးတာတော့ကဆိုရင်ရတော့ဘုန်းပြီးတဲ့ခါကျတော့ပရိဒီဝါကျတော့ဆိုရင်ဘူးတွေတိတ်အားကြီးလာတဲ့ခါကျငိုကြွေးရတဲ့အဆင်မျိုးတွေရောက်သွားတာဒါကိုပြောလို့ ပြီးတဲ့အခါကျဘာလာလဲဆိုတော့ဒုက္ခကိုဆင်းရဲစိတ်ဆင်းရဲတွေလည်းကြုံတာပဲဒုက္ခကိုဆင်းရဲပေါ့ဒေါမနတာစိတ်ဆင်းရဲပေါ့ဥပါယတာစိတ်ဆင်းရဲတွေကဒါအာကြည့်လာတယ်ကမုမေ့မျောသွားတာမေ့မျောသွားတဲ့အဖြစ်မျိုးတွေအဲ့မှာဒီမှာထူးဆန်းဆန်းကွာခြားချက်လေတော့ကဆိုရင်ပူဆွေးရတယ်ပရိရူဝငိုကြွေးရတယ်ဥပါယတာ ဒါလည်းငိုကြွေးတာငိုကြွေးလို့အကြည့်လို့မေးမှုမေးသွားတဲ့သွားမျိုးအဲ့ဒါဘယ်လိုထူးခြားမှုရှိလဲဆိုဒါလေးလည်းမှတ်ထားမယ်နော်တောကဆိုတာကရေတို့စီတို့ပေါ့လေကြိုချက်တဲ့ခါမှာဒီတာမမီလေးနဲ့အိုးထဲမှာကြိုတယ်ပေါ့ကြိုတဲ့ခါကျတော့အိုးထဲမှာပွက်နေပြီ ကြက်နေတဲ့ပွက်နေတဲ့ရေနဲ့ကြက်နေတဲ့ပွက်နေပွက်ပြီးကြက်နေတဲ့ရေနဲ့စီနဲ့တူတယ်ပေါ့တောက်ကဖြစ်ပေါ့ဒီကအတွင်းထဲမှာပဲတာမန်လောက်ပဲပူဆွေးနေပရိဒီဝါကျတော့မီးပြင်းပြင်းထိုးလိုက်တဲ့ခါကျတော့ခုနရေတွေစီတွေအပြင်ဝေကြလာတယ်တူတယ်ထင်ရှားတော့ပေါ့ငိုကြွေးမှုတွေတောက်ကကျတော့စိတ်ထဲမှာပဲဖြစ်နေတယ် ခန္ဓာအတွင်းထဲမှာပြင်ပရိဝေဒကြပြင်ထုတ်ပေါ်အောငိုတာလို့ဘာလို့ဖြစ်လဲပြင်ဝေကြဥပါယတာကြတော့ဝေမကြနဲ့ကျွင်းကြ။အိုးဒီထဲမှာဝေကြနောက်ပိုင်းကျမိရပူကင်းတာဒီထဲမှာအကုန်ကြခန့်ချောက်သွားတဲ့သဘော။အိုးထဲမှာကြက်သွားတဲ့သဘောမျိုးဘာမှမကြံတဲ့သဘောမျိုးပေါ့နော်။မှုမေးသွားတယ်နော်။အဲ့ဒီလိုနိုင်ခိုင်ထားကြ။အဲ့တော့ဒီဟာတွေကိုဘုန်းကြီးတို့အတူကြုတ်အောင်မှလည်းရေးထားပါ ဒီလိုဟာမျိုးလေးလဲဒီမျိုးလေးလဲကြက်ထိုင်ရတယ်နော်အဲတော့ဒီမှာဒုက္ခနဲ့ပတ်သက်ဘုရားကပထမကဇာတိဝိဒုက္ခဇရာဝိဒုက္ခပြာတိဝိဒုက္ခမရဏဝိဒုက္ခအဲတော့ပထမဒုက္ခတတော်ရဲ့ဒုက္ခအစုကမွေအိုနာတိဒါဒုက္ခတစ်မျိုးပေါ့ဒီတစုပေါ့နော်နောက်တစ်ခုကြတော့သောကပရိဒေဝဒုက္ခဒေါမနတုပါယပြီးဒုက္ခအဲ့ဒါကြောင့်သောကပုဆွေးတာပရိဒေဝငိုကြွေးတာ ဒုက္ခကိုဆင်းရဲဖြစ်တာဒေါမနတာဆိတ်ဆင်းရဲဖြစ်တာ ဥပါယတာမူမေ့သွားတာအဲအဲ့ဒီလိုအဲ့ဒါတွေလည်းဒုက္ခပဲအဲ့ဒါဒုက္ခတစုနောက်တစ်ခါအပိယဟိတံပြောကောဒုက္ခပိယဟိဝိပြောကောဒုက္ခပိယအပိယဆိုတာကဟိုကိုနှစ်သက်တဲ့ဝုထုအာယုံပုဂ္ဂိုလ်အပိယမနှစ်သက်တဲ့ဝုထုအာယုံမနှစ်သက်တဲ့အာယုံမနှစ်သက်တဲ့ပုဂ္ဂိုလ်ဒါတွေနဲ့ ဒီခါလေးလေးအတူနေရတော့ဘူးလေအဲ့ဒါမျိုးကြိုင်းလေအပိယဒုက္ခဖြစ်တယ်နော်ဒါကြောင့်မုံဆုံတယ်ကိုမနစ်သက်တဲ့ຢာနဲ့မုံလာကြဆုံရတယ်နေရတယ်ပြီးရီဝေပြောဒုက္ခကိုနှစ်သက်မြန်တို့ရတဲ့ဝိထုအာယုံအရာဝိထုအာယုံတို့ပုံကိုယ်တို့ကြတော့ကွဲကွာပြီးနေရတယ်အဲကြောင့်အောက်မှာရေးထားမုံဆုံချစ်ကွဲဆိုမုံဆုံတာအပိတံပြောကဒုက္ခပြီးရီဝေပြောက ဒုက္ခကိုချစ်ခွဲလို့ရေးထားအဲ့ဒီတိုင်အောင်လေဘုန်းကြီးတို့နည်းနည်းစဉ်းစားကြည့်ကြမယ်အဲ့ဒီမှာအကြောင်းကျိုးလေးကိုပထမခွဲပြမယ်နော်မွေးလာလို့ဘုန်းကြီးတို့အိုတာတို့ယောဂဖြစ်တာတို့သေတယ်တို့ဒီဒုက္ခတွေကကြုံတာမမွေးရင်မကြုံဘူးဗျမွေးလာလို့ခုနပူဆွေးတာတွေငိုကြွေးတာတွေကိုယ်စိတ်ဆင်းရဲမူးမိတာတွေမုန်းတဲ့ပုဂ္ဂိုလ်ဆုံတဲ့ချစ်တဲ့ပုဂ္ဂိုလ်ရအဲ့ဒီကမွေးလာလို့အဲ့ဒီကအဓိကအကြောင်းရင်းရှာရင်မွေးခြင်းရ ပရိဒါနေနေခြင်းကအကြောင်းရင်းပဲဘုန်းကြီးတို့ဒီပရိဒါနေနေလာရင်မွေးလာရင်ဘုန်းကြီးတို့တွေအကုန်ခမ်းပါပဲအဲ့ဒီပထမဆုံးအတွဲပေါ့နော်မွေးအိုနာသိအဲ့ဒီအဲ့ဒီဒုက္ခတွေအဲ့ဒီဒုက္ခတွေတော့လူတွေကဘယ်သူမှမလို့ခြင်းဘူးဗျဘယ်သူမှမတွေ့ခြင်းမတွေ့လေမတွေ့ခြင်းလည်းမရဘာဖြစ်လို့မွေးလာပြီဘယ်သူမှမဟုတ်ခြင်းအိုးတာပဲခုဘုန်းကြီးတို့တွေပြေးပြေးအိုးလာပြီခုဒီကကြီးတွေဒီမကြီးတွေအိုးကုန်ကြပြီ အသက်ကြီးလာတာပေါ့လေဒါမတွေ့ခြင်းလည်းတွေ့ရတာပဲအိုတဲ့ဒုက္ခဘယ်နှမှာကိုညင်းလို့မရအိုပြီးတော့ဗာလဲယောဂဖြစ်မယ်ယောဂဖြစ်နေအိုမယ်ဒါလည်းအကြောက်ဆုံးမယ်မဖြစ်ခြင်းဘူးမဖြစ်ခြင်းလည်းဘုန်းကြီးတို့ဖြစ်ကြတယ်ဘယ်လို့မှကိုညင်းလို့မရဒီလိုနဲ့နောက်ဆုံးတော့ဗာဖြစ်သွားတယ်သေကြရတော့ဗောဗျာဒါလည်းကြောက်တာပဲနော်ကြောက်လည်းသေရမှာပဲဘာမှကိုညင်းလို့မရဘူးနော်အဲတော့ အိုတာပဲဖြစ်ဖြစ်ယောဂဝင်တာပဲသေတာပဲဖြစ်ဖြစ်သူ့ရဲ့အရင်းကအကြောင်းရင်းပေါ့လေဒုက္ခအလုံးရဲ့ငွေတဲ့အိုတဲ့ဒုက္ခအသက်ကြီးတဲ့ဒုက္ခယောဂဖြစ်တဲ့ဒုက္ခသေတဲ့ဒုက္ခတွေအကြောင်းရင်းရှာရင်မွေးလာလို့ပြီးတော့အိုတာယောဂဖြစ်တာသေတဲ့ဒုက္ခလောက်တည်းဟုတ်ဘူးပြန်နောက်ထပ်တစ်ခါလာသေးတာပူဆွေးတဲ့ဒုက္ခတွေနော်ပြီးတော့ငိုကြွေးရတဲ့ဒုက္ခတွေ လူကရောက်လာရင်ဘုံရောလူကအကုန်လုံးလေပူဆွေးရမယ့်ပြဿနာနဲ့ကြုံလာတယ်ငိုကြွေးရမယ့်ပြဿနာကြုံတယ်ကိုဆင်းရဲကြုံတယ်စိတ်ဆင်းရဲတာကြုံတယ်နောက်ဆုံးတော့နှလုံးမူမိတ်သွားတဲ့ဒုက္ခကြီးလည်းကြုံလာပဲနောက်တစ်ခုကဘုန်းကြီးတို့ကြုံမြန်တဲ့နောက်တစ်မျိုးကြတော့ဟိုမနစ်သက်တဲ့ပုဂ္ဂိုလ်မနစ်သက်တဲ့အာယုံဒါနဲ့ပေါင်းစုံရတဲ့ကကြလည်းဒုက္ခဖြစ်တာနှစ်သက်တဲ့အာယုံတွေ နှစ်သက်တဲ့ပုံကိုယ်တွေတခါကွဲကြပြန်တာဒုက္ခအဲ့ဒီတရားလေးနည်းနည်းစဉ်းစားပြမယ်နော်ပြီးတော့မွေမွေအိုနာတိဒုက္ခတွေကကိုယ့်ကိုဒုက္ခဖြစ်စေသလားမွေအိုနာတိတို့ပူဆွေးငိုကြွေးကိုဆင်းရဲဆိတ်ဆဲမူးမိတဲ့ဒုက္ခတွေမုန်းတဲ့ပုံကုန်နဲ့ဆုံမဲ့ချစ်တဲ့ပုံကုန်နဲ့꿰မဲ့အဲ့ဒီဒုက္ခတွေ အဲ့ဒီဒုက္ခတွေကကိုယ်ဒုက္ခဖြစ်စေသလားအဲ့ဒီအရာတွေပေါ်မှာဆွဲလန်းနေတဲ့ဟောငါသူလားယောက်ျားမိန်းမငါသားငါသမီးငါပစ္စည်းဒီလိုထင်ပြီးဆွဲလန်းနေတဲ့တွေ့တာမှုကကိုယ်ဒုက္ခဖြစ်စေသလားဒါလေးစဉ်းစားဖို့ပြန်ပြောမယ်နော်တေချာနာတောင်းကြည့်မယ်မွေးအိုနာမွေးတာတို့အိုတာတို့နာတာတို့သေတာဒါလည်းဒုက္ခပဲဒီဒုက္ခတွေကကိုယ်ဒုက္ခဖြစ်စေသလား သို့မဟုတ်ဘူးဆွေးငိုကြွေးမှုကိုယ်စိတ်ဆင်းရဲမှုမူးမေးမှုဒါလည်းဒုက္ခပဲဒီဒုက္ခတွေကကိုယ့်ကိုဒုက္ခဖြစ်စေသလားမုန်းတဲ့ပုံကုနဲ့ဆုံးမဲ့ချစ်တဲ့ပုံကုနဲ့မုန်းတဲ့အာယုံပုံကုဆုံးမဲ့ချစ်တဲ့အာယုံနှစ်သက်တဲ့အာယုံပုံကုကွဲသွားမယ်ဒါလည်းဒုက္ခဒီဒုက္ခတွေကမိုးယုံနာတဲ့ဒုက္ခပူဆွေးငိုကြွေးကိုဆင်းရဲတဲ့ဒုက္ခမူးမေးတဲ့ဒုက္ခမုန်းဆုံးချစ်ကွဲဒုက္ခတွေကကိုယ့်ကိုဒုက္ခဖြစ်စေသလား ဒါမှမဟုတ်အဲ့ဒီတရားတွေပုံမှာငါသူတစ်ပါးယောက်ျားမိန်းမငါသားငါသမီးငါအဖေငါအမေငါဘုန်းကြီးငါတက္ကမဒီလိုထင်ပြီးဆွဲလန်းနေတဲ့တွေ့တာမှုတွေကကိုယ်ဒုက္ခဖြစ်စေသလားအဲ့လိုစဉ်းစားစေချင်တယ်အဲ့လိုစဉ်းစားလိုက်ရင်လေညာနဲ့တေချာစဉ်းစားရတယ်ညာနဲ့စဉ်းစားလိုက်ရင်အဲ့မှာဘာဖြစ်ပေါ်လာလဲ။ဦးဒုက္ခတွေတဲ့ဒီပေါ်မှာကိုကဆွဲလန်းထားတာကိုငါတို့ဘာယောက်ျားမိန်းမ သုံးမငါသားငါသမီးငါအဖေငါအမေငါဘုန်းကြီးငါတက္ကနမဒီလိုဆွဲလန်းတွေ့တောင်းပြီးတော့ကိုယ်ဒုက္ခဖြစ်စေတာပဲအဲ့ဒါကိုရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့ပဲနော်ခုနမွေးဝနာတိဒုက္ခတွေတို့ပူဆွေးငိုကြွေးတဲ့ကိုယ်စိတ်ဆင်းရဲမူးမေဒုက္ခတွေတို့မုံဆုံချစ်ကွဲဒုက္ခတွေဆိုတော့သူ့တဘာဝတွေပဲမိုးရင်လာရင်ဘုန်းကြီးတို့ကဒါတွေကကျုံးကိုကျုံအောင်မဘယ်သူမှပြေးလို့မရဘူးလွတ်လည်းမလွတ်ပါဘူး သဘာဝဆိုတာသဘာဝအတိုင်းဖြစ်နေမှာပဲဘယ်သူမှပြုတ်ပြင်လို့မရဘူးဒီသဘာဝဖြစ်စဉ်တွေပေါ်မှာဘုန်းကြီးကဘာထင်တာလဲငါပဲငါညီမပဲငါအမပဲငါသားပဲငါသမီးပဲငါကိုပဲငါညီပဲနော်ဘုန်းကြီးတွေဆိုရင်ငါဘုန်းကြီးပဲငါတက္ကရာမပဲဒီလိုဆွဲလန်းနေတယ်တွေ့တားနေကြတွေ့တားနေတဲ့အခါကျတော့အဲ့ဒီသဘောဖြစ်စဉ်တွေကိုဖြစ်လာရင်လက်မခံနိုင်တော့ လက်မခံလို့ဒုက္ခဖြစ်တာလေဒါကြောင့်မို့ဒီအရာအလုံးပေါ့ကောဆွဲလမ်းမှုတွေရောခုနကမိုးရုံနာတဲ့ဒုက္ခတွေပူဆွေးမှုကြွေးကိုယ်ဆင်းရဲစိတ်ဆင်းရဲမူမိဒုက္ခတွေမုန်းဆုံချစ်ကွဲဒုက္ခတွေအဲ့အရာအလုံးဟာဖះကဒုက္ခဖြစ်တဲ့အတွက်တပေသင်္ခါရဒုက္ခအကုန်လုံးကိုဒုက္ခလို့ဟောလိုက်တာပဲဟိုတလောကတခါယူအောင်ကုန်ပြီတဲ့တပေသင်္ခါရဒုက္ခဒါပဲ ဘာလို့ဒုက္ခလို့ဒီတရားတွေပြောရလဲဆိုကံစိတ်ဥဒ္ဒရာအကြောင်းတရားတွေကပြုပြင်တဲ့အရာမှန်သမျှတရားမှန်သမျှဒုက္ခကြီးပဲခုနအရာခုနတရားတွေပြန်ကြည့်လိုက်လေအကုန်လုံးကကံစိတ်ဥဒ္ဒရာတွေပေါင်းပြီးဖြစ်လာတဲ့အရာတွေပဲနော်အဲ့ဒါကြောင့်ဒုက္ခကြီးပဲအဲ့ဒီဒုက္ခတွေပုံမှာဘုန်းကြီးတို့ကဒီအကြောင်းရိုးခွဲကြည့်မယ်နော်ဒီဆွမ်းလန်းတွေ့တာတဲ့ အောက်မှာနှစ်ချုပ်ကြည့်လိုက်တဲ့ခါကျတော့တန်ခိတ်တွေနဲ့ပြင်စုပါရနဲ့ဒုက္ခဆွဲပစ္စငါဥပါဒနဲ့ဆွဲလန်းတာတွေ့တာတာနော်ဆွဲလန်းတွေ့တာနဲ့ခန္ဓာ၅ပါးအချင်းချုပ်လိုက်ခုနတရားတွေအချင်းချုပ်ရင်ခန္ဓာ၅ပါးပဲဆွဲလန်းတွေ့တာနဲ့နော်တန်ခိတ်တွေနဲ့ပြင်စုပါရနဲ့ဒုက္ခအချင်းချုပ်လိုက်ရင်ခုနကအပေါ်၃မျိုးအချင်းချုပ်လိုက်ဆွဲသူတို့ပေါ်မှာဆွဲလန်းနေတယ်တွေ့တာနေတယ်ခန္ဓာ၅ပါးခန္ဓာ၅ပါးဒီတဲ့ချုပ်လိုက်ယုံနာနှစ်ပါးပဲ ကုန်တော့ဒုက္ခပဲနော်ဒီလိုတစ်မျိုးစဉ်းစားမယ်နောက်တစ်မျိုးပြန်ကြည့်လိုက်မယ်ယံပိဿာနာလပတိတံပိဒုက္ခအဲ့ဒါဆိုပို့ပြီးထင်ရှားတယ်နော်ကိုလိုချင်တာမရရင်လည်းဒုက္ခဖြစ်တယ်မရတာကိုလိုချင်နေတဲ့ဒုက္ခဖြစ်တာအဲ့မှာလိုချင်မှုတွေ့တောင်းမှုမြန်နှုံမှုဒီအကြောင်းအကြောင်းကိုဒုက္ခဖြစ်တယ်ဆိုတာသိချသွားတာပေါ့ဗျာနော်မလိုချင်ဒုက္ခမဖြစ်ဘူးပေါ့ဗျာလိုချင်ဒုက္ခဖြစ်တာအဲ့ဒါမျိုး ဒီတော့လိုချင်မှုတွေ့တောင်းမှုမြတ်နှုတ်မှုဆိုတာဒါဥပါဒါပဲဆိုဒီဟာတွေကြောင့်ဒုက္ခဖြစ်တယ်ဒါတွေဒီတရားတွေအကုန်ချုပ်ကြည့်လိုက်တဲ့အခါကျတန်ခိတ်တင်တာအချင်းချုပ်အပြင်ပြောမယ်ဆိုရင်ပိစုပါရခန္ဓာဆွဲလန်းနေတဲ့ခန္ဓာ၅ပါးတွေ့တားနေတဲ့ဒီခန္ဓာ၅ပါးသုံးဖို့ယုံနာနှစ်ပါးပေါ့ ဒါတွေကအကုန်လုံးဟာဒုက္ခသစ္စာကြီးပါပဲဒုက္ခအမှန်တရားကြီးပါပဲဒါပြောသွားတယ်ပေါ့ဗျာအဲတော့ခုနကဆွဲလန်းမှုကြောင့်မို့ဒီခန္ဓာ၅ပါးယုံ nant တရားတွေဒုက္ခဖြစ်တယ်ဆိုအဲတော့ဆွဲလန်းမှုဟာတရားကိုကောင်းရင်လောဘတဏ္ဍာဒါအကြောင်းပေါ့ဆွဲလန်းမှုကြောင့်မို့ဒီခန္ဓာ၅ပါးဒုက္ခဖြစ်တယ်ဆွဲလန်းမှုကဆွဲလန်းခြင်းရဲ့အကြောင်းလောဘကသမှုရိယသစ္စာနောက်ကခန္ဓာ၅ပါးကအကျိုးဒုက္ခသစ္စာပေါ့ အဲ့လိုမျိုးခွဲလိုက်အဲဆိုတော့သစ္စာနှစ်ပါးသူအတူလိုလိုပေါ်လွင်သွားတာနော်ဆွဲလန်းနေဆွဲလန်းနေဘယ်ရမလို့ဆွဲလန်းနေဆွဲလန်းမှုကြောင့်တဏှာကြောင့်ဒီဒုက္ခဖြစ်တော့ဒီတဏှာကိုဖြတ်ချရင်ဒီဒုက္ခတော့တဘာဝအတိုင်းလက်ခံနိုင်တော့ဒီတဏှာဖြတ်မကြောင်ငါသားမှဖြစ်ရလေငါသမီးမှဖြစ်ရလေချင်းငါမှဖြစ်ရလေချင်းဒီလိုဖြစ်တော့အဲဒါကြောင့်မို့လောဘကွာအောင်လဲရှုရတယ်နောက်ပြီးတော့ဒီယုံ nant တရားတွေပေါ်မှာလဲဒိဋ္ဌိကွာအောင်လဲရှုရတော့အဲကြောင့်မှ သူကတဘာဝတရားတွေလက်ခံနိုင်တာအဲ့လိုမှတ်တာနော်ဒါအရေးကြီးပါတယ်ဒုက္ခသစ္စာဒါကတော့သုတ္တမယညာပိုင်းပေါ့နော်ဘုန်းကြီးတို့ခုနကပြောခဲ့တဲ့ပရိယပရိယတိညာပိုင်းလို့လည်းပြောလို့ရတော့နော်ပရိယတိညာပိုင်းတနည်းအားဖြင့်ပြောရင်သစ္စာညာပိုင်းပေါ့နာရီသိတဲ့အတိမျိုးဒါကိုပထမအရင်ရအောင်လို့ပါနော်ဒါလေးစိတ်ထဲရပဲဆွေးအောင်မှတ်ထားမယ်နော်ဒီ ဒုက္ခတွေကဘာလဲဆိုပထမမွေးမွေးတဲ့မွေးအိုနာဒုက္ခမွေးအိုနာတိဒုက္ခတစ်မျိုးပြီးတော့ကပူဆွေးငိုကြွေးကိုစိတ်ဆင်းရဲတဲ့ပူမေးတဲ့ဒုက္ခတစ်မျိုးဒါတစုပေါ့လေသူအဆုလိုက်သူမှတ်တိုင်းပိုးလွယ်တယ်အဲကြောင့်ဘုန်းကြီးတချောင်းချင်းပေါ်ကပါဠိနဲ့ရေးတာဒါလေးကိုယ့်ကိုမှတ်တာမုံဆုံချစ်ကွဲဒုက္ခတစ်မျိုးဒါတတွဲလိုတာမရမရတာလိုချင်တဲ့ဒုက္ခတစ်မျိုး တရားတွေတော့ကဘုရားအဲ့လိုသူ့ဆူလေးနဲ့သူဟောတာဒီတော့အဲ့ဒီမှာအကြောင်းကျိုးခွဲလိုက်ရင် မွေးလာလို့ဒီပြဿနာတွေတက်ကြတော့ဗောဗျာမွေးလာတော့ဘွာတိုင်းဘွာတိုင်းမှာဒီမွေးလာရင် ခုနကဟိုတဲ့ဒုက္ခတွေယောဂဝိနာပြည့်တဲ့ဒုက္ခတွေသိတဲ့ဒုက္ခတွေသိကြဝကြုံတာဘယ်လိုမှကိုဘုန်းကြီးတို့ငြင်းလို့မှမရအဲ့ဒါတွေလားဆိုမဟုတ်ဘူးဗျပူဆွေးရတဲ့ဒုက္ခတွေငိုရမယ့်ဒုက္ခတွေကိုဆင်းရဲတဲ့ဒုက္ခတွေစိတ်ဆင်းရဲတဲ့ဒုက္ခတွေ စိတ်ဆင်းရဲတဲ့ကမူမေ့သွားတယ်မေ့မျောသွားတဲ့ဒုက္ခကြုံရမှာပြီးတော့ဒါရင်လားဆိုမဟုတ်ဘူးပြမွေးလာတဲ့အတွက်မုံတဲ့ပုံကိုယ်တွေမုံတဲ့အာယုံတွေမုံတဲ့ပုံကိုယ်တွေဆုံးရမှာပဲဆုံးလာရင်အဲ့ဒါဒုက္ခဖြစ်တာတရားသိဉာဏ်ရင်ရှိရင်တော့ဒုက္ခမပြောင်းနေတာတော့ချစ်တဲ့ကိုနှစ်သက်မြန်လို့တဲ့အာယုန်တွေချစ်တဲ့ပုံကိုယ်တွေကွဲကွာပြီးဒုက္ခဖြစ်တာဒါလည်းဒုက္ခဖြစ်တာနော်တကယ်တော့ဒုက္ခကတော့ ခုနဒီပေါ်မှာငါသူတစ်ပါးယောက်ျားမိန်းမထင်မြတ်နိုးတဲ့အတွက်ဆွဲလန်းတဲ့အတွက်ဒါဒုက္ခဖြစ်တော့လက်သက်တည်းကံမြတ်နိုးမှုအကြောင်းကိုဒီဒုက္ခတွေဖြစ်မြတ်နိုးမရှိရင်တော့ဒီဒုက္ခတွေကတက်တာတော့အောက်ကတော့ဘိုးထင်ရှားတာကိုလိုချင်တာဖြစ်ရင်ကိုလိုချင်တာမဖြစ်ရင်ဒုက္ခဖြစ်တာနော်ဒါကြကြမလိုချင်တာကြဖြစ်ပြန်တယ်ဒုက္ခဖြစ်ပြန်တာမလိုချင်တာဖြစ်တာဆိုတာဘာလဲသိလား ဒီအိုးဓာတွေလေမအိုးခြင်းဘူးလေဖြစ်တာပဲလေအဲ့ဒါဒုက္ခဖြစ်တာအနာယောဂတွေမဖြစ်ခြင်းဘူးဖြစ်တာပဲမသေးခြင်းဘူးသေးတာပါဗျာဒါကမရတာကြတော့ကိုမလိုချင်တာကြရနေတယ်နော်မရတာကြလိုချင်တယ်မရတာလိုချင်လည်းဖြစ်မလိုချင်တာကြနော်ရတယ်ဒါမျိုးတွေပူဆွေးမှုကြုံမှုလည်းမရချင်ဘူးဗျဒါပေမဲ့ ရတာပဲလေဖြစ်တာပဲကိုယ်စိတ်ဆင်းရဲတွေလည်းမရခြင်းဘူးမလိုခြင်းဘူးရတာပဲမလိုခြင်းလည်းရတာအဲဒီအဲ့တော့အကုန်လုံးချုပ်ရရင်တော့တဲ့ဒီဖေရမိတ်သွားတော့ဒီခန္ဓာပေါ်ပေါ်ငါသူတော်ယောက်ျားထင်မှတ်ပြီးတော့သာသမီထင်မှတ်ပြီးဆွဲလန်းနေတဲ့ဒီယုံနံတရားခန္ဓာ၅ပါးတွေဟာဒုက္ခပဲဒါဟောသွားတော့ဒါကတော့ပထမဆုံးဒုက္ခသစ္စာဟောအဲ့မှာဒီမှာ ဘာဖြစ်လို့ပထမဆုံးဒုက္ခသစ္စာဟောလဲလို့မေးရင်နော်ရသော်ပြဒီမေဇိမပရိပဒအကျင့်လမ်းစဉ်မဂ္ဂရှိပါလမ်းစဉ်နဲ့ကျင့်စဉ်ရကျင့်တဲ့ခါမှာဘာလို့သူကအဓိကသိအောင်ကျင့်ရမလဲဆိုပညာဉာဏ်နေဖြစ်အောင်ကျင့်ရတော့ဒီနေရာမျိုးဘာဝနာမြတ်ဉာဏ်နေဖြစ်အောင်တကယ်အထုတ်ပြီးသိတဲ့ဉာဏ်မျိုးတွေဖြစ်အောင်ကျင့်ရတော့နော် ပညာကျင့်စဉ်နေနဲ့သိရမယ်တနည်းအားဖြင့်ပညာဉာဏ်နဲ့ဆင်းဆင်းတက်ပြီးသိရမယ်အဲ့ဒါပဲသိအောင်ကျင့်ရအဲ့လိုကျင့်သိအောင်ကျင့်တဲ့အခါမှာသစ္စာလေးပါးတရားကိုပထမဆုံးအခြေခံနာယူသည့်တုဒ္ဓမယဉာဏ်သည့်အနေနဲ့သိမြင်ဖို့အတွက်ဟောကြားတဲ့အခါမှာဒုက္ခသစ္စာကိုပထမဆုံးဟောတာနောက်တစ်မျိုးပြောပါဦးမယ်ဒီမေဇိမပရိပဒမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်တဲ့အခါမှာနိဗ္ဗာန်ကိုသိမြင်ဖို့အတွက် နော်အရေးကြီးဆုံးလိုအပ်ချက်နော်ဘုန်းကြီးတို့ဒီနေ့ကဒကာယုကြည်ရှင်ပြီးတော့သောတာပန်သောတာပန်ဖြစ်ဖို့နော်အရေးကြီးဆုံးနေနိဗ္ဗာန်သိပြီဖို့ဆိုသောတာပန်ဖြစ်မှသိတာဟုတ်ဗျသောတာပန်ဖြစ်မှမြင်တာဟုတ်အဲ့တော့သောတာပန်ဖြစ်ဖို့ဆိုရင်တော့ဘာလို့လဲဆိုတော့အယူအဆအတွေးမြင်မှားတဲ့ဒိဋ္ဌိပယ်ရမယ်ပြီးတော့ယုံမှတန်တရားဝိသိကိစ္စတွေပယ်ရမယ် အဲ့ဒါတွေကင်းရှင်းမှသောတာပန်ဖြစ်တယ်ဒီအမြင်မှားတွေအယူဆမှားတွေပေါ့လေဒီတန်တရားတွေဘယ်သူမှဟိုအငင်းပွားလို့မရအောင်ပေါ့လေဘုန်းကြီးတို့ဒီပထမဆုံးဒုက္ခတေကြတဲ့အရာတွေကိုဖះဆာချပြတာပဲဘယ်သူမှဒီအမြင်မှားစရာမလိုတန်တရားဖြစ်စရာမလိုဘူးခုအလုံးတွေ့ကြုံခံစားနေတဲ့ဒုက္ခသစ္စာအရင်ချပြတယ် ခုနကပြန်ကြည့်လိုက်လေမွေးလာကြတယ်ဒါလူတိုင်းကြုံဒီခုလူတိုင်းကြုံနေတာမွေးလာရင်ဘာဖြစ်လာလဲအသက်ကြီးလာတယ်ဒါလည်းကြုံတာပဲဒါအိုတယ်လို့သုံးတာမွေးအိုနာနော်ပြီးတော့ဘာလာမလဲတေရမှာပေါ့မွေးတာတွေအိုတာတွေယောဂဖြစ်တာတေတာတွေဒါတွေကဒုက္ခပဲဆိုလူတိုင်းသိနေတာလူတိုင်းမြင်နေတဲ့အရာကိုအရင်ဆုံးဟောလိုက်တာပဲဘယ်သူမှဟုတ်လားဒါနဲ့ပတ်သက်အတွေးမြင်မှားစရာမလိုတန်စရာမဖြစ်စရာမလိုတဲ့ ဒုက္ခသစ္စာအရင်ဟောလိုက်တာပူဆွေးတာငိုကြွေးတာတွေကိုယ်စိတ်ဆင်းရဲတာတွေမူမေးအောင်ဒုက္ခဖြစ်တာဒီဒုက္ခလူတိုင်းမြင်နေရတာပဲဘယ်သူမှကိုဒါနဲ့ပတ်သက်တန်တရားဖြစ်စရာယုံမှားစရာကိုမလိုအမြင်မှားစရာကိုမလိုမုံတဲ့ပုဂ္ဂိုလ်ဆုံးချစ်တာတွေကြွယ်တယ်ဒါလည်းဒုက္ခပဲဒါလည်းဘယ်သူမှငြင်းဆန်လို့မရလိုတာတွေမရလိုတာတွေမရတဲ့ဒုက္ခဖြစ်တယ်မရတာတွေဟိုလားလိုချင်နေခြင်းမရနိုင်တဲ့လိုချင်တဲ့ဒုက္ခဒါတွေလည်းထင်ရှားနေ သေချာတဲ့အောင်ဘုရားအရင်ဆုံးဟောလိုက်တာပဲနော်အချင်းချင်းနေတယ်ဗာလဲဆွဲလန်းတွေ့တာနေတဲ့ခန္ဓာ၅ပါးဟာဒါဒုက္ခသစ္စာပဲအဲတော့ဒီနေ့ပြောချင်တာတော့ဒီဘဝတိုင်းဘဝတိုင်းမှာဒီထဲမှာလက်သက်တရားခံကိုပြန်ကြည့်လိုက်မယ်ဒီနဲ့ဒုက္ခဖြစ်တဲ့ဒုက္ခတရားတွေထဲမှာဘာဖြစ်လို့လဲဆိုရင်ဒီဒုက္ခဖြစ်တဲ့အကြောင်းရင်းပြန်ခြင်းပရိဒီဘဝပရိတန်နေနေခဲ့လို့ဇာတိပဲ မိုးရလာလို့ပဲမိုးရလာလို့ဘုန်းကြီးဒီဒုက္ခတွေကြုံရတာမမိုးရင်ဒီဒုက္ခတွေမကြုံဘူးဇာတိပဲဒီဒုက္ခတွေရဲ့အကြောင်းရင်းပြန်ရှာတယ်ဗရဏအကြောင်းရပါလေမွေးလာလို့မွေးလာတာမရှိရင်ဒီဒုက္ခတွေကကြုံရမှာမရှိမွေးလာရင်ဘုန်းကြီးတို့အခုမွေးခဲ့ကြပြီလေမွေးလာကြတဲ့အခါကျဒီဒုက္ခတွေကကုန်ကြုံတာပထမတတွဲလည်းကြုံတယ်ဒုတိယတတွဲလည်းကြုံပါပဲတတိယတတွဲလည်းကြုံပါပဲနောက်ဆုံးတတွဲလည်းကြုံပါပဲနော် ဒါကိုပါဠိလေးလည်းရအောင်ကြက်တာပေါ့နဇာတိပိတုကသရာပိတုကနော်ဗျာတိပိတုကောမရဏမိတုခံဒါလည်းကောင်းပါတယ်နောက်ပြီးတော့ဒုက္ခပရိဒီဝဒုက္ခဒေါမနတုပါယတာပိဒုက္ခဒါလေးပို့ထက်ချက်ထားမယ်ဒါလေးကလည်းပါတဲ့နဲ့ရှိတဲ့နဲ့အပိတံပြောဝတ္တကောဒါလေးလည်းမှတ်တာဒါပါပိတာငကိုပါဠိတိုင်းပိဝေပြောဝတ္တကောယံပိစ္ဆာနာလပတိတံပိ ဒုက္ခံတန်ခိတ်တိဏပြစုပါတဲ့ခါဒီဒုက္ခဒီလောက်တော့မှတ်တာအဲ့တော့ဒီဒုက္ခတွေဘာလို့ဖြစ်လဲလို့မေးရင်ခုနကမွေးလာလို့မွေးလာလို့ဒီဒုက္ခတွေပြမမွေးလာရင်ဒီဒုက္ခမဖြစ်ဘူးဇာတိပရိသန်နေနေမှုမဖြစ်ရင်ဒီဒုက္ခတွေမကြုံဘူးဒီဒုက္ခဖြစ်တဲ့အကြောင်းရင်းတွေကုန်ရှာရင်မွေးလာလို့ပရိသန်နေနေခဲ့လို့ဒါတွေကပေါ်ရတယ်ပေါ်တယ်ကြုံရတယ်ဒီလိုမှတ်ထားမယ်နော်ခုရှင်းနိုင်ခွဲသွားဘုန်းကြီးတို့ ရှေ့တန်းလူတွေအိယာမှာတလောက်မဲ့ဆုံးတတ်မယ်ဒီနေ့ဟောပြောဆိုဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေကြီး